ဒေသနာကျမ်းအခန်းကြီး1အငယ်1မှ7ဒါဝိဒ်၏သားတော်ဓမ္မဒေသနာဆရာဖြစ်သောယေရုရှလင်မင်းကြီး၏စကားဟုမူကားအနတ္တသက်သက်အနတ္တသက်သက်ခတ်သိမ်းသောအရာတို့သည်အနတ္တဖြစ်ကြ၏လူသည်နေအောက်မှကြိုးစားအားထုတ်သမျှတို့၌အဘယ်အကျိုးရှိသနည်းလူတစ်ဆက်လွန်သွား၏တစ်ဆက်ပေါ်လာ၏ မြေကြီးမူကားအစဉ်အမြဲတည်နေလဲထွက်လျက်ဝင်လျက်ထွက်ရာအရတ်တို့တဖန်ပြေးလျက်တောင်လန်းတို့လိုက်၍တဖန်မြောက်လန်းတို့ ပြန်လဲတတ်၏လေဒီလဲအစဉ်လဲသွား၍လဲပြီးသောအရတ်တို့တဖန်ပြန်၍လဲပြန်တတ်၏ခတ်သိမ်းသောမြစ်တို့သည်ပင်လေသေးသို့ရောက်ကြ၏သို့တော်လည်းပင်လေသည်မပြည့်တတ်မြည်ရည်သည်စီးထွက်ရာအရက်တို့တဖန် ပြန်သွားတတ်၏။ခတ်သိမ်းသောအရာတို့သည်လူမပြောနိုင်အောင် ပင်ပန်းခြင်းနှင့်ရှင်ကြ၏။မျက်စိသည်မြင်၍မကုန်တတ်။နားသည်လည်းကြား၍မဝတ်တတ်။ဖြစ်ဖူးသောအရာသည်ဖြစ်လက်တန့်သောအရာနှင့်တူ၏။ယခုပြုသောအမှုသည်ပြုလက်တန့်သောအမှုနှင့်တူ၏။နေအောက်မှအတစ်သော အမှုအရာမရှိ။ကြည်ပါအတိဖြစ်၏ဟုဆိုရသောအမှုအရာတစုံတစ်ခုရှိသလော ထိုအမှုရာသည်ငါတို့အရင် ရှေးကာလ၌ဖြစ်ပူးပြီရှေးဖြစ်ပူးသော အမှုရာတို့ကိုမေ့လျော့တတ်၏နောက်ဖြစ်လက်တန်သောအမှုရာတို့ကိုလည်းထိုအမှုအရာနောက်၌ဖြစ်လက်တန်သောသူတို့သည်မေ့လျော့ကြလိမ့်မည်အငယ်၁၂မှ၁၈ငါဓမ္မဒေသနာဆရာသည်ယေရုရှလင်မြို့၌ဣသရေလရှင်မြင်ဖြစ်စဉ်တွင်မိုးကောင်းကင်အောက်၌ ပြုသမျှတို့ကိုဉာဏ်ပညာအားဖြင့်ရှာဖွေစစ်ဆေးခြင်းငှာနှလုံးထား၏လူသားတို့ကျင်လျာဖို့ထိုပင်ပန်းစေသောအမှုကိုဖျားသခင်ပေးတော်မူပြီးနေအောက်မှ ပြုလေသမျှသော အမှုရာတို့ကိုငာမြင်ပြီးအလုံးစုံတို့သည် အနတ္တအမှုလေကိုကျက်စားသောအမှုဖြစ်ကြ၏ကောက်သောအရာကို မဖြောင့်စေနိုင် ချို့တဲ့သောအရာကို မရေတွက်ရာငါသည် ကိုယ်စိတ်နှလုံးထဲမှပြောဆိုသည်ကားငါသည်ငါအရင်ယေရုရှလင်မြို့၌ဖြစ်ပူးသောသူအပေါင်းတို့ထက်ကြီးမြင့်၍ပညာရှိ၏အကယ်စင်စစ်ငါစိတ်နှလုံးသည်ပညာအတတ်များကို အထူးသဖြင့်လေ့ကျက်၏ပညာတရားကို၎င်းလျက်ပေါ်ခြင်းနှင့်မိုက်မဲခြင်းတို့ကို၎င်းပိုင်းခြား၍တည်အံ့သောငါငါသည်နှလုံးထား၏ ထိုအမှုသည်လည်းလေကိုကျက်စားသော အမှုဖြစ်သည်ကိုရိပ်မိ၏အကြောင်းမူကားပညာများလျှင်ညဉ့်ညင်စရာအကြောင်းများ၏သိပ္ပံတတိုးပွားသောသူသည်ဝမ်းနေခြင်းတိုးပွားတတ်၏